ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌18ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်อืมတို့ပြီးခဲ့တဲ့ရက်တွေကတော့နာဥကြောင့်ဖောက်တာတယ်နော်ဟင်တို့သွားမဲ့လမ်းလေးကိုဟုတ်ကလားလမ်းကြောင်းလေးပေါ်လာအောင်တို့ရှိရတော့လမ်းပြပေးရုံပဲလားဟင် တို့ကပြောနဲ့ရှိကလမ်းပြပေးမယ်တို့ယောဂီတွေကအလုံးနဲ့အဲ့ဒီလမ်းလိုက်ခဲ့ရမှာတယ်နော်ဟင်အဲ့တော့တို့ဒီဟိုဘဝင်လေးငြိမ်းမှဟုတ်ကလားမနောအိမ်လေးကငြိမ်ပါဗျအဲ့မနောအိမ်လေးငြိမ်လို့မလှုပ်တော့ဘူးဆိုရင်မနောจิตာဆိုပေါ်တယ်ဟုတ်ကလားအဲ့မနောจิตာပေါ်လာပြီဆိုရင် ယောဂီတို့ရှုသလောက်ဝင်လေဝင်လုံရှားဖြစ်ဖြစ်တတ်မြင်ရမယ်ဟုတ်ကလားထွက်တော်ဟောဗျာထွက်လုံရှားဖြစ်ဖြစ်အဲ့ဒါဖြစ်ပြမြင်မို့လားဖြစ်ပြမြင်နေဖြစ်ပြမြင်နေဆိုတာဒါပြောတာမဟုတ်ဘူးလားဒီလမ်းလေးကိုတို့ရောက်အောင်မတင်နဲ့ဟုတ်ကလားအဲ့တော့တို့ဒီလိုဖြစ်ဖို့ရာတွေအင်းဒီဘုံလေးငြိမ်မှုဘာလို့အပ်တယ်ဆိုသူမလုပ်အောင်သူ ချွင်းညောင်ခလုတ်တွေခေါ်มาပေါ်လေဟုတ်ကလားအေးခေါင်းအေးဖို့စိတ်တိုင်းကြဖို့ဒါလည်းလိုအပ်တယ်ထင်တယ်ဟင်တို့ဒီကတော့အပူမရှိမှရမှာဗျဟုတ်ကလားဘာဖြစ်လို့တော့ရွာတွေကလှုပ်ယူတာတို့ကကြည့်ယူမှာဟင်သူတို့ကလှုပ်ယူတာတယ်ဟဲ့ဒီကကြည့်မှာလှုပ်မှာမဟုတ်ဘူးသူတို့တင်နေဟဲ့ဟင်တခါရွာတဲကအလုပ်တွေကရဖို့လှုပ်ထား တို့ကသိဖို့ထင်တယ်ဟင်တို့ကသိဖို့ဟာရွာတွေကလောက်တာကရဖို့กว่าတယ်ထင်တယ်ဗျာกว่าပါဘူးဟုတ်ကလားအလုတ်ချင်းกว่าလို့ရှိရင်လက်ချင်းရောခြေချင်းရောกว่าမှာပေါ့ဗျာဟင်ဟုတ်ကလားဗျာအဲ့တော့ဒီခေါင်းလေးအေးတို့တိတ်ကလေးထိုင်ကြနေမှရဗျာဟုတ်ကလားဗျာအဲခေါင်းအေးဖို့စိတ်ထိုင်ကြလို့ဆိုတာဘဝင်ချမှရမှာထင်တယ်ဗျာဟင်အဲ့တော့ဘဝင်လေးကိုကိုကြည့်ကိုဝတ်နေမှ ဟုတ်ကလားအိပ်ပျော်သူတရားရဲ့ဘဝင်လေနှုံဖြစ်သွားဟုတ်ကလားဗျာအဲအဲ့လိုဖြစ်ပြီးတော့မှဒီတို့မနောအိမ်လေးကငြိမ်ပြီးတော့ဟိုနှလုံးသွေးရဲ့အပေါ်မှာရှိတဲ့ဒီမနောจิตတဘဝလေးကဟိုကြည်ရင်တောက်ပါလာမှာလေဟိဒါမှမိမိခန္ဓာကိုယ်ဘယ်ကဖြစ်လိုက်ဖြစ်လိုက်ဘယ်နေရာကနှမ်းပြီးအချက်ပြလိုက်ပြလိုက်ပြလိုက်တဲ့နေရာကိုအာရုံပြုလိုက်ရင်ဒီမနောကွက်ကလေးတွေမှာလာဖြည့်ဖြည့်ပေါ်မှာလေဟိုဝင်နေထွက်နေမှာမဟုတ်ဘူး သိသံသာတာဘဝတိဘယ်ကပြပြပြလာသမျှဘ ਹੁ ဒါနာကျုပ်ဒီမနောจิตမှာထင်တယ်ဟဲ့။ဘောင်းသောသဘောကိုပေါ်လွန်အောင်ရှုနိုင်ဖို့ဆင်ញင်စိတ်ကအတွေ့မနောဝิญဉ်မှာပါရှိတယ်။ဟုတ်ကလားဗျာ။အပြင်ကတော့မြင်သိပြီးပြီးသူကသိယုံမတတ်နိုင်လေ။သူ့စာတော်အပြင်ကရှိတဲ့အတိတွေကအပြာကတလို့ခေါ်တယ်။ဟင်အာယုံကိုသူကကြံပြီးလည်းမကြံသိနိုင်ဘူး၊ဆုံးလည်းမဆုံးပြနိုင်ဘူး၊တုံလည်းမတုံတတ်နိုင်ဘူးဗျာ။ ဟုတ်ကလားအဲ့ဒီအတွင်းမနောจิตတကလေးရှိမှရှိနေတဲ့သဘောကိုဖော်ထုတ်ပြီးသိနိုင်တယ်မနောဝိငေဆိုတာကဒါကအာဒါကညာခွဲတမ်းသိတယ်အတိပေါ်နိုင်တာလေသူ့မှာဆင်ញင်စိတ်လည်းရှိပြီးဟုတ်ကလားတုံးတာစိတ်လည်းသူ့မှာရှိပြီးဟုတ်ကလားလားဒါလေးပေါ်အောင်တို့လောက်ရမှာဖြစ်နေဟဲ့အဲ့တော့သူပေါ်အောင်တို့ဘာလို့ရမလို့ဆိုဟိုဘက်ကတို့မျက်စိမကစားနဲ့ပစမကစားနဲ့ဟုတ်ကလားလားဒီစိတ်မကစားနဲ့ကစားသုံးမျိုးထင်တယ်ဟဲ့ဟင် ဒီကစားသုံးမျိုးတမျိုးမျိုးကိုတို့ကစားနေသမျှကာလပတ်လုံးဘဝင်လေးပဲတော့မငြိမ်မှာမဟုတ်ဘူးဟင်ဘဝင်လေးမငြိမ်သမျှကာလပတ်လုံးယောဂီတို့ဒီကအေးမနောจิตလည်းကြည်မှာမဟုတ်ရဟင်မကြည်ရင်တို့ဘလောက်ပဲအာထုတ်နေနေကိုအာထုတ်တာရဲ့အကြောင်းချင်းတာသိနိုင်မှာမလားမသိနိုင်ဘူးဟုတ်ကလားဗျဟင်အဲ့တော့တို့ကပြီးဖို့လုပ်တာဆိုရင်ပြီးမှပြီးမှလေ ဟုတ်ကလားဗျအဲ့တော့တိဝိရာအတွက်တို့ဒါအခြေခံမရှိမဖြစ်တာဟုတ်ကလားဗျအဲ့တော့တို့ပြီးခဲ့တဲ့ရက်ဒီကတို့ယောဂီတွေမေးတော့ဝင်တော့ဘယ်လိုနေတော့မနေ့ကမေးတော့လည်းဒီလိုပဲဒီကနေ့မေးလည်းဒီလိုပဲငါပြင်အောင်မေးလည်းဒါပဲပြောလို့မထင်တာပဲဟေ့တို့ပေါ့ဟေ့ကိုစာကြည့်သမားဟေ့ အာမင်းဒုရိုက်နေလေဦးလို့ကွာဟိုအရေးကိုဝင်တော့အေးတုတ်လုတ်သွားအရေးမရှိဘူးလားကွာဟင်းထက်တော့ကွာငွေတုတ်လုတ်အရေးမရှိဘူးလားဟဲ့ဟင်ဒါကိုအယောင်ထိုးလို့အရေးကြတာမဟုတ်လားဟင်လူတယောက်လုံးဘယ်လောက်သွားနေလဲညမိုးမောင်နေချိန်သွားရင်အေးပေါ်မလားဟဲ့ဟင်ဟိုနေပဲဖြစ်ပသေးလားဟိုနေမသာတဲ့ချိန်သွားမှာလားဟင်ညပဲဖြစ်ပသေးလားလာပါတဲ့ချိန်သွားရင်ဟောလား ဟင်မိုးရင်းမဖြစ်ပါသေးကြတို့ရေလေးကြီးနေတဲ့ဟိုကံယိုးတို့စံကြောင်ပေးယိုးတို့သွားရမဟုတ်ဒီမှာလည်းမနှောကြည့်တာကလေးပေါ်မှာဒီရိပ်ပေါ်တာထင်တယ်ပဲဟင်ဟုတ်ကလားဟိဒီမနှောကြည့်တာမှမရှိရင်ဝင်လေရဲ့ဟိုအေးတုတ်လှုပ်လူတိုင်းသိတယ်ဟုတ်ကလားမြင်ရလားဟင်ဟင်မမြင်သေးရင်မမြင်သေးလို့လားမှတ်တော့ဟုတ်တယ်ဘယ်လိုပြောရမလို့ ဘယ်လိုပြောရမလို့ဟင်အသူယောဂီတွေမမြင်သေးရင်တော့မမြင်သေးလို့သာမလိုက်တော့ဟင်ဘယ်လိုဘယ်လိုဘယ်လိုဘယ်လိုဟာဒီယောဂီတွေစာကြည့်ထားတာနဲ့မရှိဟာတော့ဟိုပုံလူကူးချတာမဟုတ်ဘူးဟုတ်ဗျာဟင်ဟင်လုံးလုံးနှွေးလုံးလုံးဒါဆိုရင်ဖြစ်ပျက်သွားတော့သိနေပြီလေသို့တော်မနောจิตကမကြည်သေးတဲ့အတွက်ဟင် ဟိုမမြင်သေးဘူးလို့ဆိုရမှာပေါ့တို့ပြတဲ့လမ်းသာတင်နေဟဲ့ဟုတ်ကလားအင်းအေးလုံးလုံးနှွေးလုံးလုံးဒါယောဂီတိုင်းသိဒါမှအားကြောင့်တင်နေဟဲ့မှအားကြောင့်တော့ဘောလာတယ်ဟိုဘက်ကမနှောကြည်တာမရှိတဲ့အတွက်တီအားမပါတဲ့အတွက်မမြင်ဘူးဟုတ်ကလားဟင်အဲ့တော့အေးလုံးလုံးနှွေးလုံးလုံးကတော့မှအားကြောင့်ဘောနေပြီပဲဟုတ်ကလားဒါရောအမှတ်ရဲ့စိတ်ကအားကြောင့်တင်နေဟဲ့အဲစိတ်ကအားကြောင့်ဘောနေပြီဟုတ်ကလားဟင်သို့တော့ခုနကမနှောအကြည်ဓာတ်က ကြည်လင်တောက်ပါခြင်းမရှိလို့ရှိရင်သူ့ရှိဖြတ်သွားဖြတ်လာလုံနေတာရဲ့အရင်ကမိတ်မြင်နိုင်မလားမြင်နိုင်ပါဘူးအေးအဲ့ဒါဒီအားလုံနေတယ်လို့ခေါ်တယ်ဟုတ်ကလားဗျာမှန်ပါဘူးဟင်အဲ့တော့စိတ်ထိုင်မကြသေးဘူးလို့ဆိုပါလိမ့်မယ်မှန်ပါဘူးဟုတ်ကလားဟင်ဟင်အဲစိတ်ထိုင်မကြသေးလို့ဘဝင်လေးကညင်သက်ခါစားလောက်ဆိုရင်ကြည်ပါမလားဗျာအကြည့်နိုင်သေးဘူးဟင်ညင်တဲ့ညင်ပြီးကိုယ်တော့ထိတ်လာပြီဆိုမှစိတ်တဝိဝေကဖြစ်မှတယ်ဟဲ့ ကာယဝိဝေကဖြစ်မှထင်တယ်ဟိအဲ့လောက်ထိဖိတ်ညင်လာပြီဆိုတော့မှဒီအကြည့်ကကလေးပေါ်မှာလေဟင်မရောက်သေးရင်သွားရမယ်လမ်းဒီလမ်းလို့မှတ်ပါဟင်ဒါပဲယောဂီအာထုအာထုလေပုတ်ကလာအဲ့ဒီမှာတို့မိမိရဲ့တတိသည်ဝင်လေထွက်လေဘက်ကိုဂယုစိုက်နေတဲ့တတိရှင်ဖြစ်ခဲ့ရင်ဝင်လေထွက်လေပဲတွေ့ပါလိမ့်မယ်ဟုတ်ကလားမိမိရဲ့တတိသည် ဝင်လေထွက်လေဘက်ကိုဂယုမတိုက်ဘူးနာပြီးမှထိတ်မှာကိုယ့်ဘက်ကိုဂယုတိုက်လဲဆိုဝင်လေထွက်လေရဲ့တိုက်ခဲ့မှုကြောင့်နာပြီးပြဖြစ်ကလေးတခွာဝတရရင်ကိုလာပုံနိုင်ပါတယ်ဟုတ်ကလားဒီလိုဆိုရင်ဟိုလေဘက်ကပေါ်မလို့ပြောလို့ရသလားကိုအာပန်ကကြက်ရပေါ်ပေါ်ဖို့လူချင်းပဲဟိသဘောပေါက်လားအဲ့တော့ဟိုလေနမိတ်ကြမ်းတန်းကြီးဒီလိုပေါ်မဆိုဒါကြီးလိုက်ရှားနေမှာဆိုလို့ပြောတာဟုတ်ကလားအဲတချို့ယောဂီများကြတော့နှာပြီးဝထိတ်မှာတတိအားကအကကောင်းနေရင် ဟိုလေးရဲတိုက်ခိုက်မှုတိုင်းနာသီဝထိတ်မှာခွာကနေခွာကနေလေတခါတည်းဟိုတို့ထုံပုံလေးဟိုခဲနဲ့ပြစ်လိုက်ရင်ခွာကနေထားထားပြီးတော့အမုံနှင်းထားပလားဟဲ့ဟုတ်ကလားဗျာအဲဒါလေးပေါ်နေရမှာဟုတ်ကလားဒါမနောจิตပေါ်နေမှာဒီဖွာကနေဖွာကနေတို့ပစုံစိတ်ခုံတယ်လို့လေဟုတ်ကလားဗျာဟင်ဟိုထုံမုံပေါ်ခဲကြတဲ့ခါထထားပြီးတော့ဖွာကနေဖွာကနေဘောပုံလေးဒါလေးပေါ်နေရမယ်ဒါသူကုဘက်ကလို့မှတ်ပါဟုတ်ကလား ဒီဘက်ကတွေ့ရင်သူ့ဘက်ကလို့မှတ်ပါဟုတ်ခလားဘယ်ဘက်ကတွေ့တွေ့ဒါဟိုမနောจิตာအာကောင်းလာလို့ထင်တယ်ဟဲ့ဟုတ်ကလားဗျာဟင်မနောจิตာအာကောင်းလာပြီဆိုတာဆုံးဖြတ်ပါဟုတ်ကလားတို့မဟုတ်ကိလေသာတွေအနေထိုင်ကြသွားပြီလို့ဆုံးဖြတ်ပါဟုတ်ကလားဘဝင်လေးငိမ့်မှဒီကိလေသာအနေထိုင်ကြပါထင်တယ်ဟဲ့ဟင်ကိလေသာအနေထိုင်ကြသွားတာကိုတို့တမထလို့သုံးပါထင်တယ်ဟဲ့ဟင် ကိလေသာသမေတိတိတမထောမဟုတ်လားကိလေသာတွေငြိမ်သက်အေးချမ်းပြီးဝတ်သွားတာကိုဒါသမထခေါ်မှာမလားသဘောပေါက်လားအဲ့တော့သမထရေတို့ထူလို့ဖို့လိုသေးလားဟင်ကိုမှကလေးတွင်မှယုံနဲ့ပြီးမှာဗျဟုတ်ကလားဟင်ဒီအမှကလေးတစ်ခုတည်းနဲ့သွားမှာထင်လားဟဲ့ဟုတ်ကလားဒီအမှတစ်ခုနဲ့သွားမှာပါသာပြီးတော့သူအလုပ်ပေးတရားပေးတဲ့အချိန်ကသာအခုချိန်ဒီဒီအမှတ်တစ်ခုအကြောင်းပြောနေတာပဲထင်တယ်ဟဲ့ ဟင်ယောဂီတို့ကိုရုပ်ရှားပေးပါနာရှားပေးပါမပါဘူးအနိစ္စဒုက္ခအနတ္တကိုကြုတ်ရှားပေးပါမပါဘူးဟုတ်ကလားဒီအမှတ်ကလေးနဲ့သိသအားလေးနဲ့မှတ်ဖို့ပဲထင်တာဟင်ဒါကိုတို့ဟိုမနဲ့နိုးထားချိန်ကဟိုညနားချိန်အတွင်းလေဘယ်နှနာရီတဲ့တုန်းညာ17နာရီ17နာရီဟုတ်ကလားဒါလေးကိုတတိလေးကိုစက်နေအောင်မှတ်ဖို့ထင်တယ်ဟဲ့ဒီလိုဆို တို့စိတ်ပြီးအဟောင်းကိုတွေးခြင်းရှိဦးမလားအသိနောက်ပေါ်ပြေးလိုက်ခြင်းရှိဦးမလားဒါလေးတွေလိုချင်တာဒါလေးပဲယောဂတို့တရားမရှာပါဘူးအရှာခိုင်းတာမဟုတ်ဘူးဟုတ်ကလားဒါလေးယောဂတို့တာဝန်ကြည့်ရင်ဟိုကဟိုအရှိတိုင်းပြီးဖို့ကသူကသူလာပါလိမ့်မယ်ဟုတ်ကလားဗျဟင်တို့လုပ်ကြတာကပြီးဖို့လုပ်တာထင်တယ်ရဖို့လုပ်တာမဟုတ်ဘူးပြီးဖို့လုပ်တာဟုတ်ကလားအဲ့တော့တို့ဒီဟိုမနှောကြည်တာကလေးဘောလာလို့ဟောဘဝင်လည်းငြိမ့်ပြီ စိတ်လည်းထိုင်ကြပြီးကိလေသာတွေလည်းဟောငြင်းကိုအေးချမ်းသွားပြီးဒါသမထဖြစ်နေဟုတ်ကလားအဲ့တော့ဒီသမထအောင်မအောင်ကိုသိရင်မိမိရှုွက်မှာဟိုပြချက်နမိတ်ပေါ်မပေါ်နဲ့ဆုံးဖြာဒါဘယ်သူမှမေးမနေနဲ့တို့လာလဲစိတ်ခံမနေနဲ့ဒါပဲမဟုတ်လားဟင်ဒါပုံသေးပဲလေဟုတ်ကလားဟင်ဟိုဘသူဘက်ကပေါ်ပေါ်လဲပြောပြီးသားထင်တယ်ဟိဟင်နှာခေါင်းဘက်ကပေါ်ပေါ်ဒီဘက်ကပေါ်ပေါ်ပေါ်ဟင်မပေါ်သေး တမထကံမအောင်သေးဘူးလားမှတ်တော့ဟင်တတိမတသေးဘူးလားမှတ်တော့ဟင်မအားမပြေသေးဘူးလို့သာမှတ်တော့ဟင်ဟင်အဲ့တော့ယောဂီတို့ကိုကိုယ်တိုင်သာတရားဖြစ်လို့ရသွားပြီထင်တယ်ဟင်ဟင်ကိုကိုယ်တိုင်တရားဖြစ်လို့ရပြီခုချိန်များဖြစ်လို့ရရင်အကုန်အောင်မှထင်တယ်ဟင်ဟင်ဘယ်လိုဘယ်လိုဘယ်လိုဟာပုံကြမှာခမရအစီပိုင်းနေမှာပါဗျာနောက်ပိုင်းပါလား အနောက်ပိုင်းပါလားမပါဘူးလေခင်ဗျာအမမပါတဲ့လူတွေတဲ့အောင်မအေးဟေ့လူဆောင်မောင်ရဲ့ပူကြပူကြရင်မရမှာဟင်အော်မိသားတယ်ဗျာရှိကမယုံမောင်များမင်းဟင်အဲ့တော့တမထဟုတ်မဟုတ်ဆိုတာဒါပြောတာ စိတ်တည်ကြည်တာကိုသမထလို့ခေါ်တာလေဟုတ်ကလားအဲ့နမိတ်ပေါ်နေတာကစိတ်တည်ကြည်ကြောင်ပြနေတဲ့နမိတ်ဟင်ဟိုတရားရဖို့ပြတာလည်းမဟုတ်ဘူးစိတ်ဒီမတီကိုသူကပြနေတယ်လေစိတ်ကြီးမကြီးကိုသူပြနေတာဟိုစိတ်ကြောင်ကိုသူပြောပြနေတာတင်လေဟင်မိမိစိတ်ကြီးပြီးမကြီးသေးဘူးတီးပြီးမတီးသေးဘူးသူတန်ခါပြောပြနေတယ်သဘောပေါက်ပြီအဲ့တော့အဲ့ဒီနမိတ်ကလေးပေါ်နေပြီပေါ်လာဟဲ့ပေါ်နေပြီဥမာမဲတို့ ဟိုမှတ်ခါသ15မိနစ်နာယူဘက်လောက်မှပေါ်တယ်ဆိုရင်ဟင်သမထအမကောင်းပြီလို့မှတ်ထားဘယ်သူမှမင်းကလေးဟုတ်ကလားဗျဟင်ပြီးတော့တို့အာယုံမလေးပေါ်လာလို့တို့မို့တတိအားကြသွားလို့ပျောက်သွားတယ်ပြန်ရှာနွားပျောက်တယ်လို့လိုက်ရှာနေရပြီဟုတ်သေးမှမဟုတ်သေးမှအဲ့ဒါဆိုအာနေသိတယ်လို့မှသဘောပေါက်လားတို့ဒါလေးထိုင်လိုက်ပြီထိုင်တိုင်းထိုင်တိုင်းနဲ့ပေါ်နေပြီဆိုပါတော့ ဟုတ်ကလားပြီးတော့ပြိကံယူလိုက်ပြီထိုင်လို့မှဟို1မိနစ်ဗျ2မိနစ်ဗျ3မိနစ်ဗျဒီလောက်ပဲရှိသေးတယ်သူပြကျက်တစ်ခုမဟုတ်တစ်ခုပေါ်လာပြီဟုတ်ကလားဗျဟင်ဒီလိုသူတော်တော်ကိုရင်းကျက်လာပြီလို့သဘောထားရမယ်ဟင်မိနစ်ပိုင်းတွင်ခေါ်ပါဟဲ့မိနစ်ပိုင်းတွင်သူပေါ်ဟိုပြိကံယူပြီးတော့မိနစ်ကဟိုရှုပ်ွက်နေမှသိတဲ့တာနဲ့ပေါ်ပြီဗျာဒါသူကကြီးနေလို့ပေါ်တာမဟုတ်လားဟဲ့ဟင်ကြီးအောင်လို့ထူအထူးလို့ဖို့လို့သေးလားဟင်ပေါ်နေပြီ ဟုတ်ကလားဗျာယောဂီတို့အဲ့ဒါလေးကိုမှေးလိုက်သွားလို့ဖြစ်စေသို့မဟုတ်အာယုံတစ်ခုခုကအတွေးနဲ့ဖြစ်စေအပြေးနဲ့ဖြစ်စေထိုးဆောင်လိုက်လို့ဖြစ်စေကြောက်သွားချက်ချင်းအာယုံချက်ချင်းပေါ်လာမယ်ဒီလိုဆိုရင်းချက်ပြီးထင်တယ်ဟိဟင်ကိုနဲ့ရင်းနှီးတဲ့တငယ်ချင်းကအချိန်မရွေးခေါ်လို့ရတယ်လို့ထင်မလားဟင်ဒီလိုဆိုရင်းချက်ပြီးလို့သဘောထားဟင်အဲ့လောက်မှမရသေးဘူးဆိုရင်သူ့ဟိုဘက်ကနမိတ်ဘာပေါ်နေနေ နှာပြီးပြားကိုမလွတ်ပါနဲ့ကိုယ့်လုပ်ကိုမလွတ်ပါနဲ့သူ့ကိုလိုက်ကြည့်နေရင်တဖြည်းဖြည်းနဲ့မိန်ပြီးလည်းပျောက်တတ်ပါတယ်ဝိညာဉ်လည်းပျောက်တတ်ပါတယ်ဟုတ်ကလားသူရင့်မှန်ရင်လည်းပဲနဲ့ရင့်မလားဗျာအဲမရင်သိရင်သူ့တော့မကြည့်နဲ့သဘောပေါက်လားဟိုမှန်နေမြက်ဖွက်တဲ့လို့အရေးပေါ်ရင်မှန်မဲကြည့်ရမှာတယ်ဟဲ့မှန်ကြည့်လေအရေးကပဲလို့တော့ထင်ရှားလေးတယ်ဟဲ့မှန်ကြည့်လေအရေးထင်ရှားလေးပဲမှန်ကိုမလွတ်ပါနဲ့သဘောပေါက်ပြီ ရှုွယ်မမသိတဲ့လို့ပေါ်ရင်ကိုရှုွယ်ဖြစ်တဲ့နာသီဝစိတ်ကိုလွတ်ပါမယ်ဟုတ်ကလားဒါတော်မဲတို့တထိုင်တွင်းကိုမိမိစိတ်ကရိုင်းရင်ရိုင်းမလို့ရင်းရင်ရင်းမလို့သူ့ပြချက်နမိတ်ဟာတောက်ပါလိမ့်မယ်ဒါစိတ်ရိုင်းရင်ကိုလည်းသူပြောပြနေလိမ့်မယ်ထင်တယ်ဟိဟင်ပြီးတော့မိမိစိတ်ဟိုခန္ဓာအားကြလာရင်တစ်မျိုးတက်သွားရင်တစ်မျိုးဒီလိုလဲအကြတက်ကိုလဲစိတ်အကြောင်းကိုသူပြောပြနေလိမ့်မယ်ဘူးဘူးပြောရလို့လား ဟိုတဲ့အနေပြီးတော့ဟင်ဟင်တို့ပြောမှပြောပြတယ်ပြောတာဟင်နင်းလည်းညာတာတဲ့ပါမှာဟင်ဟင်အဲ့ဒါစိတ်စိတ်ရဲ့ခုနပြောတဲ့အရာရဲ့အရင်တိုင်းလည်းသူနမိတ်ကပြောင်းနေမှာပဲဟုတ်ကလားဒီလိုပေါ်မှလို့မဟုတ်သဘောပေါက်လားဟင်တဏ္ဍာတက်ထားလို့ရမလားအင်းရဘူးဗျာအဲ့ဒါလေးသူဘယ်လိုပေါ်နေနေဘယ်တော့ပဲပြောင်းနေနေကိုရှုွက်ကိုလက်မလွတ်ပါနဲ့သဘောပေါက်လား ဟင်ရှုွက်နဲ့မသိတဲ့လို့ပေါ်တဲ့ဟာကိုလက်မလွတ်ပါနဲ့ကိုရှုွက်ဒါလေးနဲ့ကိုဒီနမိတ်ကိုရင့်ကျက်အောင်မွေးနေရမှာတယ်ဟဲ့ဟင်နမိတ်ကိုကြည်၍စိတ်ရင့်ကျက်အောင်မွေးနေရတာတယ်ဟဲ့နမိတ်ရင့်ကျက်ရင်စိတ်ရင့်ကျက်ပြီလို့မှတ်လိုက်တော့ဒီလိုတယ်ဟဲ့စိတ်နဲ့နမိတ်နဲ့အတူတူပဲမဟုတ်ဘူးလားဟုတ်ကလားဗျာဟင်ဒါလေးကိုပိုးမွေးသလိုပွေးနေရမယ်ဟုတ်ကလားဗျာသဘောပေါက်လားဟင်မလောက်တဘူးလို့ပြောเสียရလို့သေးလားဗျာ ဟင်ဒါကြာယူရမှာလားမှားရမှာလားအဲမှားရမှာမှားရမှာမှားရင်မတ်တပေါ်မှာကိုပြောတာပါဒီလိုလုပ်ယူပါလို့ပြောတာပေါ့အဲ့ဒီမှားရင်မတ်တနဲ့တို့ကလည်းခုလိုပြောပြီးဟင်ကြီးကဘာလို့အကြွားသမားတဲ့ကြွားတယ်ဘယ်လိုလဲပေါ့ဟိုလိုလဲပေါ့ပါတယ်လေဟင်အကြွားတွေကပါလိလားတို့လေအဲပါဗျာအဲ့တော့နောက်ကဟာတွေကအဲ့လိုတွေတွေးကျင်တာနဲ့ပါဘူးလားဟဲ့ဟင်သူတော့ပြောနိုင်တယ်ငါတော့ပဲနဲ့ပါလားဟဲ့ပါလားဟင် အဲ့တော့အဲ့ဒါကြီးနဲ့လုံရောဟင်ဟင်ဝေးမလားနီးမလားဟုတ်အဟုတ်ကလားဟေးဝေးမယ်ဝေးမယ်လားမှတ်တော့ဟင်တတိကြောင့်ပေါ်တဲ့ဥစ္စာလေလူချင်းသိနေလို့ရင်ကာမိဌာနထင်တယ်ကာမိဌာနပြီးအတာပဲအတာငါမျိုးနောင်အကြောင်းသိတော့ဟောပြပါမယ်ဟုတ်ကလားဟေးလူချင်းသိနေလို့လို့ရဘူးမခံရင်သိနေလို့တာလဲပြပါရအတာပဲထင်တယ်ဟေးအတာငါမျိုးထဲမှာလေဟုတ်ကလားဗျာအဲ့တော့အဲ့ဒါဘာမှမပါရဘူး ပြီးတော့တခါရှိသေးဗျာကျက်ကံခါတလေးငေးပြီးကျွယ်နဲ့မတ်တကလေးမှိုင်းမှိုင်းနဲ့တဲ့သွားတော့ပေါ်လာဟောငါငါဟိုဟာလေးပေါ်ဟိုဟာလေးပေါ်ရောဘယ်လိုတို့ဟိုပြီးကြမလားပြောက်သွားမလားဝါရောတထောင်စားပဲပြောင်းပါသေးလားဒီတဲ့ဟင်ဘယ်လိုဘယ်လိုလူများတော့ပါမပြောတာမဟုတ်ခဏပါမပါမေးတာ ခင်ဗျလူများရေရောက်မထဲနဲ့ခင်ဗျာဟင်ဘယ်လိုဘယ်လိုအမအမအမဆိုတော့ဘာခွဲပြောင်းသွားရောဟင်ပြီးတော့ဒီတစ်ခါလေးတော့ဖြင့်ဒါလေးပြီးတော့ဒါလေးနဲ့ကြည့်ရင်တော့လုံကြည့်လို့ကောင်းကိုဗျာဟင်မမြင်ဘူးဒါလေးမို့လားဟင်အဲ့တော့စိတ်ကလေးအကြည့်တော့ကောင်းရအဲ့တော့ပြီးဒါနဲ့နောက်တစ်ခါဒီလိုဖြစ်အောင်ဆိုလာလို့မယ်ရရောလားရရောလားဟင် အာဟုတ်လားဟေးနာမလို့ကတော့တချက်မရဘူးအမှတ်ကလွဲလို့ဘာမှလက်မခံဘူးဟုတ်ကလားဟင်အဲသူကအမှတ်တကူပဲလက်ခံဟုတ်ကလားအမှတ်ကလွဲလို့ဒီသိကင်ကျဲမှုဟုတ်ကလားဗျာသိကင်ကျဲကြောင်းပြတဲ့နမိတ်ဘယ်သူဘာမှလက်မခံဘူးဒါလည်းသဘောပေါက်ခဲ့ပါ အာထုခါကဟုတ်ကဲ့ကုလိုကျင်တာလေးပေါ်တော့လဲဝန်တာသွားတယ်အဲတက်သိဖြစ်တော့ဘဝင်ကငြိမ်ဘူးလေဟုတ်ကလားဗျာ ဟင်တခါတည်းအဲ့ဒါလေးဝန်သားပြီးနောက်တစ်ခါဒီလိုလေးဖြစ်အောင်ဆိုတော့စမထိုင်ရတဲ့ဟိုတက်စိတ်ကြီးနဲ့ဘုံဝင်နေနေပြီလေပေါ်မလားပေါ်တော့ဟုတ်ကလားအဲ့ဒါလမ်းမားတွေတော့မှတ်ခဲ့အာထုတ်ခါဟုတ်ကလားခုနသူပြောခဲ့တဲ့ဒါရင်ဒါလေးကိုဒီနေ့ခုနှစ်ကြိမ်ထိုင်တယ်ခုနှစ်ကြိမ်လုံးလည်းပေါ်နေပြီဟုတ်ကလားဟိပြီးတော့ထိုင်းတာနဲ့မိနစ်ပိုက်တွင်းလည်းပေါ်နေပြီဟုတ်ကလားဟိဟင်ပြီးတော့အာယုံမှားလို့ဖြစ်စေသို့မဟုတ် တတိယမွေးလိုက်သွားလို့ဖြစ်စေသူဒီတဖြည်းဖြည်းနဲ့ပျောက်သွားတယ်ဆိုပါတော့ဟုတ်လားချက်ချင်းအယုံကြီးချက်ချင်းပေါ့ဟုတ်ကလားပြုဒါဆိုရင်းကျက်ပြီးတယ်လေအဲ့လိုရင်းကျက်နေပြီဆိုသေသာအားပေါ်မှာသူ့တိုက်အားလေးသူ့ဖြစ်သေသာအားပြီးသမထတောင်ယူ၍သူ့တိုက်အားပြီးဝိပဿနာတတိပဲထင်တယ်ဟင်သေသာသာမှတ်တဲ့တတိအပြင်သူသူစိုက်စိုက်သွားသူစိုက်စိုက်သွားဒါတကူတည်းကိုမျက်ချင်မတောင်းကြည့်နေတာကိုပြောတာ ဟုတ်ကလားဟိုတို့ဘာလို့နွားနန်းငုတ်ကြီးတို့တုံတုံနဲ့ရိုက်ပြီးတက်ရတာမျိုးမဟုတ်ဘူးဟင်သူ့လိုက်တယ်ဆိုတာအာယုံတစ်ခုတည်းကိုလွတ်မသွားအောင်ကပ်ပြီးတော့သိနေတာပြောတာထင်ဟဲ့ဟင်ဒီရှုွက်ဆိုဒီရှုွက်ကိုမျက်ခင်မပြောင်းကြည့်နေတာကိုသူ့လိုက်တယ်ပြောတာမဟုတ်လားသဘောပေါက်သလားဟင်အဲ့တော့အဲ့ဒီချိန်ကြရင်ကိုနာဝဖြစ်စီပေါ်နေတဲ့ကြကြနမိတ်ဖြစ်စီကြက်ရဆိုင်ရှုဟုတ်ကလားဟင်သူရင်းကြက်နေပြီဟိုကိုရှုလို့ ဟိုအဝေးကိုတုံခါပြီးပြေးပါဦးမလားနင်ပြီးတော့တို့မှာအားကိုမခံနိုင်လို့လွင့်စင်ပြေသွားပါဦးမလားအဲ့လိုမပြေဘူးဆိုရင်စိုက်လုံးစိလည်းအလုံးလည်းရမတန်းနဲ့ဘာလုံးလုံးဟင်အချောင်းလေးကိုအတဲကြတွေ့ရင်လည်းအချောင်းလေးနဲ့မိကိုရောင်လေးနဲ့ရမတန်းစိုက်ကြည့်ဟုတ်ဗျာဒါကိုတခုတည်းတော့စိတ်ဖြစ်သွားအောင်သူ့စိုက်အားနဲ့အထဲကိုထိုးထွင်းပြီးအောင်ထင်တယ်လားထိုးထွင်းပြီးတော့သူ့စိုက်အားသုံးရမယ်ထင်တယ်သဘောပေါက်ပြီသိတာအားဟာကိလေသာညင်သက်ယုံမဲ့တောင်းဝင်နိုင်တယ် စိတ်မတို့ဘူးဟုတ်ကလားသမထပဲဖြစ်နေတယ်အဲ့ဒီဖေးသာအားကိုအခြေခံ၍သူ့ဆိုင်အားသုံးမှာအဲ့ဒီဒီတို့ကြနေတဲ့ဟိုလေနမိတ်ကလေးဆိုကြပါစို့ညာတော်ဟုတ်ကလားနှာပြီးွားကတွေ့သူနဲလာပါပဲဟင်ခရောက်ဖြစ်လို့တယောက်တွေ့ခဲ့ပါတော့နဲဒီဒီဘက်ကတွေ့တာပဲညာသူကတိုက်အားဆိုတော့သူကအတိုက်ဘက်ကဆိုတော့အားကောင်းတာဟုတ်ဗျအဲ့တော့ဒီအချောင်းလေးတွေ့နေရင်ဒီအချောင်းလေးဒီလေနဲ့နှာခေါင်းနဲ့တိုက်ခိုက်လို့ တိုက်ခိုက်ရာအတွင်းကပေါ်လာတဲ့အတွေ့အာရုံတင်တယ်ဟိဟင်လို့မဟုတ်ဟိုထင်းနဲ့မီးနဲ့တိုက်ခိုက်တော့မိကိုးဆိုတာပေါ်တယ်တင်တယ်ဟိအဲ့ဒီမိကိုးဒီထင်းရဲ့ကူသားမီးရဲ့ကူသားမဟုတ်လားဟင်မကြီးသားထင်းမိကိုးတန်သားထင်းမိကိုးဟုတ်ကလားကြက်ကူသားထင်းမိကိုးတူမလားဟိဟင်အဲ့တော့အဲ့ဒီမိကိုးဒီဒီထင်းကိုထင်းကြောင်ပြောနေတာတင်တယ်ဟိမိကြောင်ပြောတာတင်တယ်ဟိဒီမှာလဲတို့ပေါ်နေတဲ့နမိတ်ဒီ နှခေါင်းဆိုတဲ့ရုပ်ဓာတ်နဲ့ဝိဘက်ကလေးနဲ့အပူကိုတဲ့ရုပ်ဓာတ်တယ်ဟိဝိဘက်ကဒီသောနဲ့ဝါရောမဟုတ်လားဟင်သူတို့နှစ်ခုတိုက်ခိုက်ရတာဘောနေတော့မိမိကိုရဲ့ကိုသားရောမဖြစ်နိုင်ဘူးလားဟင်ဒီနာဝသည်တကူလုံးရဲ့ကိုသားရောမဖြစ်နိုင်ဘူးအဲ့တော့ဒီအရေးနမိတ်ကြည့်ရင်လည်းမိမိကိုရဲ့ဖောက်ပြန်မှုမသိနိုင်ဘူးလားဟင်ဒီနမိတ်ကလေးတဲ့ရင်သိတာဒီတော့ဘယ်လိုနေတော့ဟိတက်ပြီးပါသွားမှထင်တယ်အဲဟိုတို့အတဲကြလေအကြဆိုရင်ဟောကြပါသွားမှထင်တယ် တကယ်လို့ဟိုအဝင်မှာဘယ်ဘက်ကိုရိပ်ရင်ဟင်ပြီးတာလေးရောဘယ်ဘက်ပဲရိပ်မှန်းပြီးမှာတယ်ကပ်ပါသွားတာတယ်ဟင်ဟိုတို့တနည်းအားပြတဲ့ဥပမာဆို မကြီးခိုင်းနဲ့ဖွင့်လို့တယ်ဟင်ဟင်ဟိုဒီဘက်ကိုအထွက်မှာဟိုဒီဘက်ရိမ့်နေဆိုရင်ပြီးတာလေးရောရိမ့်ပါသွားတာတယ်ဒါဖြင့်ဒီလေနမိတ်ကိုစိုက်ကြည့်ရင်အထီးနဲ့အသိအကြောင်းနှစ်ခုလုံးမသိနိုင်ဘူးလားဟုတ်ကလားဒီချိန်ကြရင်နာပြီးွားကြည့်တယ်မဟုတ်ပါဘူး ထင်ရှားရခုနကတည်းကထိုင်နိုင်လဲပေါ်ပေါ့လေဟင်ဟိုကြောက်တိုင်းလဲတံမှချက်ချင်းတံဒီလိုသူ့ကိုမှန်ရင်မှန်ရင်နဲ့မိန်ကြောက်သွားလို့ဖြစ်စေသို့မဟုတ်လို့ရှိရင်ငုတ်တုတ်ကြောက်သွားလို့ဖြစ်စေသူအကြည့်မခံလို့ကြောက်သွားရင်သိစာအားလေးနဲ့ကိုယ်သူ့မှာပြန်ထူထောင်လာလို့ခေါ်သလားဟဲ့သိစာအားကဘာတော်ဝင်อยู่တော့ဟင်သူ့တိုင်းအားကဘာတော်ဝင်อยู่တော့အေးဒါပဲတခါပြောရင်သိစာအားကသမာဓိတော်ဝင်อยู่တယ်သူ့တိုင်းအားကပညာကိုတော်ဝင်อยู่မှာတယ် ဟုတ်ကလားအဲ့တော့သူကသာလေးနဲ့သုံးကြည့်ပါသုံးကြည့်လို့သူမခံနိုင်သေးဘူးဆိုရင်သိတာအားနဲ့ခုသမထကိုပြန်ထူထောင်ပေးပါသဘောပေါက်သလားဒီလိုဆိုရင်တို့သွားမယ်လမ်းတော့သိပြီထင်တယ်ဟင်ဒါသွားမယ်လမ်းမယ်ဒါတော့တို့လမ်းခင်းပေးတာပဲထင်တယ်ဟင်ဒါသွားမယ်လမ်းမယ်အဲ့တော့လမ်းတော့လမ်းပေါ်ရာတို့သွားရင်တော့လမ်းကြောင်းသုံးကြောင်းပွဲမယ်ထင်တယ်ဟင်ပါတော့တို့ဟာလားအလေလမ်းဟုတ်ကလား ဟင်အလဲသွားရှိရင်ဝဲနဲ့ရာရှိမှတင်တယ်ဟိဝဲလန်းရာလန်းဒီလိုရှိတယ်ဟိဟင်လမ်းသုံးလမ်းလမ်းတော့လမ်းပဲတို့တော့သုံးမျိုးကွဲမနော်ဟုတ်ကလားဗျာလမ်းတော့လမ်းပဲသုံးမျိုးကွဲမယ်ဟုတ်ကလားအလဲလမ်းဆိုရင်တို့အလဲဆိုတာနဲ့ဘခိုးစွာတူတူတင်တယ်ဟင်ဘခိုးလမ်းဆိုတော့ဘာခေါ်လဲအလဲလမ်းကိုဘယ်လိုခေါ်မလို့အဲဘခိုးလမ်းခေါ်တာပဲလေ အဲ့တော့တို့ဘကိုနန်းရောက်တင်တဲ့ပုဂ္ဂိုလ်ကနန်းသုံးလမ်းပဲလိုက်ဟိုကဘူလိုက်မှဒီကအလေလိုက်မှနဲ့ခမည်းတော်ဟာဒီဟင်ဟင်ဟင်ဟင်အော်ဒီဘကိုနန်းလိုက်သွားလို့ရှိရင်သူကဟိုဘကိုနန်းရောက်မှပြေးကြပြီဟုတ်ကလားအေးတို့ဟိုဘေးလမ်းဆိုတော့ဘဟိုကိုမြောင်ပြီးသွားတဲ့လမ်းမျိုးအမြောင်လမ်းထင်တယ်ဟိအမြောင်လမ်းတိုင်းလိုက်ရင်တော့ယောဂီတို့အချောင်မဲ့သွားခုနေရမှာဟင် အဲ့တော့ဘာတော့ဟိုနန်းတက်ပြီးဘိတ်ဘိတ်ခံနေလားအချောင်းဝင်းခွေနေလားရောရင်တော့ကောင်းကြီးတဲ့ကောက်ခိုင်းတာလုံးတော့တာပေါ့ထီးကြီးတယ်ဘယ်လိုဟာဒီနဲ့လာတွေ့နေပါလဲအာဟုတ်ကလားဗျာဟင်အဲ့တော့တို့ဖရာရှင်ကတော့ဟိုသူ့သားသမီးတွေကိုအဲ့ဒီဘ ਹੁ နန်းကိုရောက်ဖို့ရာအတွက်ဘ ਹੁ နန်းရယ်လို့နန်းတော်ကြီးပေါ်ပြီးသွားတယ်ဟုတ်ကလားဟင် ဒါတို့ဓမ္မစကြာမှာထင်တယ်ဟိဒွေမိဘိကဝေအန္တာပပစီတေနနပိတပါဒါတော့ရာဘူးပိသားနေမှာပါဟင်ဟင်ရာဘူးပိသားရောမဟုတ်လားဟင်အာမေးမှာကြောက်လို့မရဘူးပြောတာနေမှာပါဗျာခဗျာဟင်ဟင်ဟင်ဘိက္ခဝေဆိုတာကိလေသာချိုးဖက်ဖြက်ခင်းနေတဲ့ပုဂ္ဂိုလ်တွေကိုဆိုလိုသည်ဒီသင်္ကန်းဘုတ်ကိုပြောတာမဟုတ်ဘူးဟင်ဟုတ်ကလားဗျာ တောင်းဖရာတရားတော်တဲ့ဟောဟောတကာကြီးတို့လို့ပါလားတကမာကြီးတို့ကောဘယ်လိုပါတော့ဘိက္ခဝေကြီးတယ်ဣရိသာချိုးဖက်ဖြက်ဖြူလေးရဲ့ရှိတော်သူတော်ကောင်းအပေါင်းတို့ဟုတ်ကလားဗျာအဲ့ဒီမှာတို့တန်ဃာတော်များကြတော့ဘိက္ခုထင်တယ်ဟဲ့ခမားတို့ကြတော့ဘာလဲအတော့ဘုံမီနေလိုက်တော့နေကြတယ်တိုက်ကြတာပါဗျာ ဟင်ယောဂီထင်တယ်ဟင်လောကရောပဲကိုကြတော့ဘိတ်ကူတယ်သူတို့ကြတော့ဘိတ်ခုံဝင်တယ်ဟာတို့ဟာတွေလည်းတော့ဗျာဟင်ဟင်ဟင်တို့ဒါတွေကြတော့ယောဂီဟင်တန်ဃာတော်တွေကြတော့ဘိတ်ခုဒီလိုထင်တယ်ဟုတ်ကလားအဲ့တော့တန်ဃာတော်တွေကြတော့တို့ယဟန်တော်များကြတော့တန်ရမယ်ရံကိုလည်းညှိုးထိုးပြထားတယ်ဘိက္ခုဆိုတာကိလေသာဘက္ခတိတိဘိက္ခုမဟုတ်လား ကိလေသာကိုချိုးဖက်ဖြတ်သိမ်းနေတဲ့ဘုရားသားတော်တည်းလို့ဆိုလို့ဟုတ်ကလားတို့ယောဂီသွားကြတော့တတိနဲ့ရှင်လေးရှိတော့သူသာတမဟိဒါကြတော့ရံသူတတ်ဖို့လက်နဲ့ဘက်ကပြောထားတာထင်တယ်ဟုတ်ကလားတတိနဲ့ရှင်လေးသူဟာဘသူသားမှာတော့ကိလေသာသားမှာဘိက္ခုပဲတယ်ဟိဟိုတို့ဟိုရံသူကိုတတ်မဲ့ဘိက္ခုဆိုတာဟောသူကဟိုရံသူတတ်မှာဘယ်နဲ့နဲ့တတ်မှာတော့ဒီတတိနဲ့ရှင်ဒီတတိလက်နဲ့ပဲတတ်မှာမဟုတ်လား အဲ့တော့ဘိက္ခုဆိုတာနဲ့ယောဂီဆိုတာနိအမိသာကွာတာတယ်မဟိကိစ္စကြတော့ကိလေသာတတ်ဖို့ရှိတယ်ထင်တယ်ဟုတ်ကလားဗျာအဲ့တော့ဘိက္ခဝေဆိုရင်တို့သင်္ကန်းဝတ္တကြီးတယ်မမှတ်ပါနဲ့နိကိုဝင်တယ်ထွက်တယ်ဒါအဟောင်းကိလေသာတော့ချက်ဖြစ်နေတာတယ်ဟိအတိကိလေသာလည်းလာခွင့်မရအောင်ချက်ဖြစ်နေတာမဟုတ်လားဒါကိလေသာဘိက္ခဝေဘိက္ခုပဲမဟုတ်လားဟုတ်ကလားဗျာ အဲ့တော့သူဘုရားလက်ထက်တုန်းကတော့ဘိက္ခဝေပဲခေါ်လိုက်အဲကိလေသာကိုဖြတ်ခင်းနေတော့သူတော်ကောင်းအပေါင်းတို့လို့ဆိုလို့တယ်ဟုတ်ကလားအန္တာဆိုတာအသွန်းအတွက်တရားနှစ်ပါးကိုနတဝိတာမမီဝဲချနဲ့ကွာတဲ့သူလိုထင်တယ်ဟဲ့ဟင်အန္တာဆိုတာအသွန်းအတွက်လို့လည်းရတယ်အသုံးဟင်းအသုံးမသုံးတော့လမ်းလို့လည်းပြောလို့ရဟုတ်ကလားသုံးပြီးမသုံးတော့လမ်းလို့လည်းပြောလို့ရဟုတ်ကလားဟင်ဟုတ်ကလား အန္တအန္တဆိုတာအဆုံးလို့လည်းဒီပဲထွက်တယ်အဆုံးလို့လည်းဒီပဲထွက်တယ်ဟုတ်ကလားဆုံးပေးရနဲ့မဆုံးမလန်းတယ်လေဟင်ဟုတ်ကလားဟင်အဲ့တော့တို့ဒီအဆုံးတရားနှစ်ပါးကိုတို့မဟုတ်အဆုံးမရှိတဲ့လမ်းနှစ်ပါးကိုသင်တို့မလိုက်ကြနဲ့မမိဝဲချနဲ့လို့ပြောဟုတ်ကလားဗျာဒါဖရာရှင်အရင်ဟိုမတော်အပ်တဲ့လမ်းနှစ်ခုကိုရှေ့ကိုကြိုးပြောပြောထားတာတယ်ဗျာဒါပြီးမှတို့ သွားမဲ့လမ်းကမေသိမပฏิပဒါဆိုတော့ဟောတာတယ်ဟင်ဟင်မေသိမပฏิပဒါကတော့မေသိမကအလဲအလတ်ဟုတ်လားပฏิပဒါကပြည့်စုံတယ်ဟင်ဟုတ်လားဟင်အဲ့ဒီအလဲလမ်းကိုကျွန်တော်တွားကြတော့လူပြောတယ်ထင်လားဟုတ်ကလားအဲ့တော့အလဲလာလမ်းသွားလို့ရှိရင်ဘယ်လမ်းဘယ်လိုသွားရမှာလဲလို့မေးပြရစီပြည့်တယ်ဟင်ဘယ်ကြာလဲပြည့်တယ် ဟင်တကယ်လို့သမုဒ္ဒရာတို့လိုမြေချောင်းတို့လိုကူးရမယ့်နေရာမျိုးဆိုရင်သူဒီလေဖောင်ပြရမယ်ထင်တယ်အဲ့တော့ဒီမှာမက်ကင်လာလို့ဒီဒီမှာပฏิပဒါရဲ့တရားကိုသူထုတ်ပြတယ်ထင်မလားဟုတ်ကလားဗျဟင်အဲ့တော့တို့ဒီဖရာသားသမီးတွေကဟိုအလေလတ်ဆိုတဲ့မိကြီးမပฏิပဒါကျင့်စဉ်တိုင်းကျင့်ရမှာထင်လို့လားအဲ့တော့တို့တို့မက်ကင်လန်းကိုအဓိကပြောပြီးမှဝဲနေရဖို့ရှင်းရဖို့ ဘာဖြစ်လို့တို့တို့လုတ်ခွင်သုံးဖြစ်နေလို့ဟုတ်ခလားဟင်အဲ့တော့အလေလန်းကျင့်စဉ်ဆိုတာဘာတော့နေရင်မက်ခင်လားဟုတ်ခလားဗျဟင်မက်ခင်လားဟုတ်ခလားဗျဟင်အဲ့တော့တို့ဒီနေရာမှာမက်ခင်ဆိုတာလေးကိုအရင်ပြောကြစို့ဟုတ်ခလားဗျမက်ကဆိုတာလမ်းလို့လည်းအဓိပ္ပာယ်ရဟုတ်ခလား ပြီးတော့မက်ကြတာဟာမက်ကကိုပဲမက်လို့ပြောတာတင်တယ်ဟဲ့အဲ့ဒါကိလေသာမာရင်တော့ဂစ္စတိတိမက်ကောကွာကိလေသာတွေကိုတတ်ပြီးဖြတ်ပြီးသွားနေတာကိုမက်တင်တယ်ဟဲ့ဟုတ်ကလားဟင်သွားတာသွား၍ကိလေသာမတတ်သူကိုဆိုလိုသလားတတ်တာတတ်၍မသွားသူကိုပြောတာလားဟုတ်ဘူးနော်ဟင်သွားရင်တတ်ရင်သွားတာကိုပြောတာခင်ဗျာသဘောပေါက်လားဟင် အဲ့ဒါကိုပဲမကဒါကိုပဲမတင်တော့တာတယ်ဟဲ့ဟင်မကဆိုတာလမ်းမဟုတ်ဘူးလားဟုတ်ကလားဟင်ဟင်အဲ့တော့တို့ဒီကိလေသာကိုတတ်ပြီးတွားပါဟုတ်ကလားယက်ဒီတန်နေတာလည်းမဟုတ်ဘူးဟင်တွားတော့တွားတယ်မတတ်ဖဲနဲ့တွားတာလည်းမဟုတ်ဘူးလို့ဆိုလို့ဒီဟုတ်ကလားဗျာအဲဒါကိုတို့မက်ကင်လန်းလို့ဆိုလိုပါဗျာဟုတ်ကလားအဲ့တော့ဒီနေရာမှာ မက်ကင်နဲ့လမ်းနဲ့နှစ်ခုရှိတဲ့ထဲမှာတို့မက်ကင်အရင်ရှင်းစုဒါဆိုလမ်းပေါ်လာလိမ့်ဟုတ်ကလားမက်ကင်ကြားဘူးထင်တယ်ဟေ့ကြားဘူးတယ်မဟုတ်အေးပါမရဘူးပြောမှာဆိုလို့မဟုတ်ဟေ့သူလဲနှစ်ပုတ်ပဲမက်ကဆိုတာနဲ့အင်ကဆိုတာနဲ့ဟုတ်ကလားဗျာမက်ကနဲ့အင်ကနဲ့မက်ကဆိုတာတို့ဒီအလေလမ်းကြီးကနေသွားမယ်လမ်းကြီးကိုပြောတာထင်လို့ဟုတ် နန်းထိသွားမယ်လမ်းကမက္ကပင်နဲ့အဲ့ဒီသွားမယ်လမ်းရဲ့အခြေခံအစိပ်ပိုင်းကိုအင်္ဂထင်တယ်ဟဲ့အင်္ဂသွားအခြေခံအစိပ်ပိုင်းဟင်ကိုသွားမယ်လမ်းခရီးရဲ့အခြေခံအစိပ်ပိုင်းထင်တယ်ဒီနိဗ္ဗာန်သွားရင်အဲ့ဒီနိဗ္ဗာန်သွားဖို့ရာရဲ့အခြေခံလဲဟုတ်အစိပ်ပိုင်းလဲဟုတ်ထင်တယ်ဟုတ်ကလားဗျာတို့ဒီမှာဆိုရင်ရန်ကုန်ကလည်းပါတယ်နဲ့ တော်တော်များပါစိတ်ရင်းနဲ့တွေ့ရသလောက်တော့ဟင်အဝေးဝေးမျိုးတွေလေအဲပြင်မနာလည်းပါတယ်နဲ့တာဗီရောမိထီလာကောဟင်ဒီမန်းလေးကောရွှေဘိုးကောတုံလို့ဟိကိုနေရာဌာနအသီးသီးကပြောကြဆိုဒီနေရာမှာအဝေးဆုံးဘယ်သူတော့ရန်ကုန်ဟုတ်ခလားဟင်ရန်ကုန်နဲ့နာမည်ကတော့ဟင်သူတို့ရွာသွားပြီးတော့ရာကုန်လို့ပြောတာပဲတို့ဘေးကခေါ်တော့ရန်ကုန်နဲ့ သူတို့ဒီသွားပြီးတော့ရတော့ကုန်ကိုရကုန်နဲ့ရန်ကုန်လားရကုန်လားအဲရန်မန်းကုန်နေပဲနဲ့ဟုတ်လားအဲ့တော့ရန်ကုန်ကလာတဲ့ယောဂီတရားဘာနဲ့လာတော့အဲယထာကားနဲ့အာခမညာဟင်ဟင်ဟင်လောကရောမယ်ခမညာတို့ဟင်ဟင်ဘယ်လိုဒီလိုဆိုယထာဘောကားတင်မောင်းလာလားကားဘောယထာတင်မောင်းလာလား ထမေးမှာပဲခမားကကြုတ်ကမှာပဲဟင်ဟင်ဟင်ယထာကားနဲ့တည်းကြည့်ပါဦးနော်ဟင်ကဲအဲအဲ့တော့ခမားယထာနဲ့ပြောမလားကားနဲ့ပြောမလားပြောပြအဲကားနဲ့ပဲအာဟုတ်ပြီဟုတ်ပြီဟုတ်ပြီပြင်တော်နေဝယထာနဲ့ကားနဲ့ထပ်နေတော့အဲ့တော့တို့ရန်ကုန်ကအိမ်ကထွက်ပြီဟုတ်ကလားဗျအဲရန်ကုန်နေအိမ်မဲထားဟုတ်ကလားကိုဧရိယာပိုင်းကို အဲ့ဒီဟာကားတပိန်းလိမ့်တဲ့အချိန်ဘိန်းတလိမ့်ရှိတယ်ဟုတ်ကလားအဲ့ဒီဘိန်းတလိမ့်လိမ့်တဲ့အချိန်အဲ့ဒီဘိန်းတလိမ့်ပြီတို့ဒီရောက်ဖို့ရရဲ့အခြေခံမဖြစ်နိုင်ဘူးဟင်တို့ဘိန်းတဘိန်းတပိန်းကို420ထင်တယ်ဟဲ့လက်မပေါအောင်လေဒါရင်သူတပန်းရသွားရင်လက်မပေါင်း420ခကြီးထင်တယ်ဟဲ့အဲ့ဒါနဲ့တို့ဒီမှာရှိနေတဲ့မိုင်နဲ့ဖွဲ့လိုက်လေနတ်တလူရဲ့မိုင်နဲ့လေအဲ့တော့ဘိန်းပတ်ပေါင်း ဒီမှာဆိုရင်၃သိန်းဆိုပါတော့ကြောင်းနိုင်မှာမဟုတ်ခမန်းကြီးခမန်းကြီး၃သိန်းဆိုပါတော့အဲ့ဒီ၃သိန်းပြည့်မှဒီရောက်မှထင်တယ်ဟဲ့ဟုတ်ကလားအဲ့ဒီ၃သိန်းဆိုတဲ့ထဲမှာအဲ့ဒီဘိန်းတလေးသာမပါဘူးလားတိုင်းသူအခြေခံဒီရောက်ဖို့ရရအခြေခံကောင်းဖြစ်နိုင်ဘူးလားအစိပ်ပိုင်းဟောဟင် အဲဒီသုံးသိန်းဆိုတဲ့ပင်ချာထဲမှာအဲ့ဒီဟိုဘိန်းတလိမ့်နဲ့ပါပါလေဒါဟိုရန်ကုန်ကထွက်ခါသာဘိန်းတလိမ့်ဒီဒီနတ်တလူသွားဖို့ခရီးရဲ့အခြေခံကောင်းဖြစ်နိုင်လားအသိပိုင်းပေါ့ဖြစ်နိုင်တယ်ဒီတိုင်းမဲ့တို့ဒီမှတ်ချက်ကလေးတစ်ချက်ကဟောကိရိတာတပ်ပြီးသွားနာတယ်တစ်ချက်မှန်နေတဲ့ချိန်တို့ဟောင်းကိရိတာထားလေးလိုက် အတိမကောဒီသေးလားဟဲ့ဒါရင်ဒီကိလေသာလေးတစ်ချက်တတ်လိုက်တဲ့ခါလေးဒီတို့နိဗ္ဗာန်သွားဖို့ရရဲ့အခြေခံကောအသိပိုင်းကောဟုတ်ကလားဗျာဟင်မကင်ဆိုတာပြောတာတခြားမှမရှိဘူးစာအုပ်ထဲကပြောတာမဟုတ်ဘူးသဘောပေါက်လားဟင်အဲ့တော့ဟိုကဟိုရန်ကုန်ကလာတာလဲမှတ်ရင်၃သိန်းပြည့်ရင်ဒီရောက်တာထင်တယ်ဟဲ့ဟင်ဟုတ်ကလား သူ့သွားတဲ့ခရီးရဲ့ဘိမ့်ပနှုံးနဲ့ဒီကမိုင်နဲ့ညီတဲ့နေရာရောက်မှထင်တယ်ဒီတိုင်းပဲသူ့ဘိမ့်ပနှုံးနဲ့ဘကိုးနဲ့ညီဘကိုးမရောက်ဘူးလားတောင်းဝန်ညီတော့ဟောဟင်ကိုပြင်းမနာညီနဲ့ညီတော့ဟောသူညီတဲ့နေရာကိုသူ့မျိုးတွေသူ့မျိုးတွေဟောရောက်မသွားနိုင်ဘူးလားအဲရောက်သွားမှာပဲဟုတ်ကလားဗျာဟင်ဟုတ်ကလားဗျာအဲတို့ဒီနတ်တလူမရောက်မချင်းလေဟုတ်ကလားမန်းလေးနဲ့သူ့ဘိမ့်ပနဲ့မန်းလေးမိုင်နဲ့ညီမန်းလေးသွားရောက်မှာပဲ ဟေးစကိုင်းနဲ့ညီရင်စကိုင်းကျွေဘူးနဲ့ညီရင်ကျွေဘူးဒီမှာလဲရွာလေးတွေရွာလေးတွေဒီတိုင်းမှမဟုတ်လားဟဲ့ဟုတ်ကလားဟဲ့ဒါပြီးတို့ဒီကိုသွားဖို့ရာအတွက်သူဘိတ်တပတ်ပြီးတပတ်လည်ဖို့ရာတာဝန်မရှိတဲ့တဲ့ကျန်တာရှိသေးလားရှိပါဘူးအေးသူစအားကောင်းဖို့ဟုတ်ကလားဟင်အချိန်ကောင်းဖို့ဒါပဲထင်တယ်ဟဲ့အဲ့တော့တို့ဥပမာလေးတစ်ခုပေးကြပါသူသူတို့ပိုက်ဆံနေတော့သုံးဘူးထင်တယ်သုံးဘူးလားပိုက်ဆံသုံးဘူးပါတယ်ဗျ ဟင်အဲခင်ဗျားတို့ကျွတ်တို့ငယ်ငယ်တုန်းကတော့ငါးပြားအသာသုံးပါကလေးဟင်အဲ့တော့ငါးပြားသီးတစ်စီးနဲ့လက်ဖက်ဝယ်မယ်ရမလားမရပါဘူးထညက်ဝယ်မယ်မရပါဘူးဒါရင်အဲ့ဒီငါးပြားသီးတမိုးမရှိဘူးလားရှိပါဘူးလက်ဖက်လည်းဝယ်လို့မရဘူးထညက်လည်းဝယ်မလို့မရဘူးခင်ဗျာဘာလို့တမိုးရှိရမှာတော့ဟင်ငါးပြားကဘယ်မှာဘိုးရောင်းလို့တို့ဗျဟင်ဟင်ငါးပြားကဘယ်မှာရောင်းတယ် ဟောဗျာမေးလို့ရဘူးဗျာဟောဗျာဟောဗျာခင်ဗျားတို့မေးလို့တဲ့ရဘူးခင်ဗျာဟင်အဲ့တော့ငါးပြားတသိမှာအာလုံးပြားမိတသိတမိုးကြီးလည်းကင်ကြောနေပြီဟင်အဲ့ဒီငါးပြားသိမှာဟောလက်ဖက်လဲဝယ်လို့မရဘူးထင်ရလဲဝယ်လို့မရဘူးဟုတ်ကလားဗျာတို့တော်တို့ဝရိယကောင်းကောင်းနဲ့တွေ့သည်မြအိန္ဒနာကတွေ့တယ်ငါးပြားသိကောက် လန်နာကတွေ့လဲကောက်တွေ့တဲ့နေရာကကောက်ခက်ငါသာသိတယ်ဘယ်ကတွေ့တယ်ခင်ဗျားတို့ဟိုဘာတော့ဟိုဘောဓနာဆောင်ကရောငါသာသိတယ်တွေ့နေမလားရေချိုးရင်လာကောအဝတ်စော်ရင်လာကောဟုတ်ကလားဟင်တို့ဘာတော့ဟိုဟိုအဆောင်ကနေဒီလာရင်ရောငုံလာရင်ငါသာသိတယ်တွေ့နေနေဒီကတန်ရင်ရောတွေ့တယ်မြငါပြားပြီးကောက်ကောက်ကောက်ဟုတ်ကလားငါပြားပြီးတော့ကတော့ငါပြားပြီးပဲလေဟုတ်ကလားတို့တော့ငါပြားပြီးနှစ်စီထတော့ ဟုတ်ငါလည်းမပြီးရဘယ်လိုဖြစ်သွားတော့ဟင်ဟောကြည့်အင်းအာအင်းအာစကားပြောသွားပြီတဲ့ဟိုမှနေတော့လည်းငါသားသိပဲဟိုမှနေတော့ငါသားသိပဲကောက်ခဲအထဲထဲရောက်လို့ငါသားနှစ်သိထားပြီးတော့ဘယ်လိုတော့ဆယ်ပြားသာဖြစ်ပြီငါးသိညာကောက်မိရင်တမန်လုံသားမှာကွာဘောတာဟေးဟေးဟိုဆယ်သိကောက်မိရင် ဟင်15ပြီဗျာဟင်အဲငါးဓာတိ20ဗျာဟုတ်ငါးဓာတိ20ဗျာဘာလို့ဒီကြဖြစ်ရမှာတော့ဟင်ဟင်အလို့အဒီရပြားတရားကလာပြောင်းပါဘူးဗျာဟုတ်တော့ပဲပြားတရားပဲဒီကဟုတ်ကလားဗျာဟင်အဲ့တော့ငါးပြားပြီးတွေတွေ့တိုင်းတွေ့တိုင်းကောက်ရင်သူ့မိတိုင်းသူ့မိတိုင်းငါးပြားဆိုတဲ့အသက်ကုန်သွားတယ် သူ့မိသားနဲ့ဆယ်ပြားပါဗျာဓမ္မပါဗျာငါမူပါဗျာသုံးမပါဗျာတကြပါဗျာဒီလိုဖြစ်သွားတာဖြစ်တယ်ဟုတ်ကလားဟင်အဲ့ဒါဖြစ်သွားတယ်အဲ့ဒါပထမဆုံး၅ရာသီကစားရမှာလေ၅ရာသီ20ဆိုလဲပထမဆုံး၅ရာသီပါမှာပဲတင်နေသူဒီတကြဖြစ်ဖို့ရဲ့အခြေခံကောင်းဖြစ်နိုင်မလားအဲ့တကြရဲ့စိတ်ပိုင်းကောင်းဖြစ်နိုင်မလားဟင်အဲ့တော့ယောဂီတို့ကတကြကိုရှာမှာလား၅ရာသီအစိမ့်20ကောက်ဟုတ်ကလား ဟင်းတကယ်လို့ဒါငါးပြားပြီးအသိ200ရရင်30ပြောကြတော့မှဗျာမောထားဟင်အတ30ဟုတ်ကလားဟင်ဒါရင်30ရလို့ထူးရှိသလားဒီဟိုငါးပြားပြီးအသိ200ဘူးဟုတ်ကလားငါးပြားပြီးအသိ200ကြီးကောက်ခိုင်းသွားရင်ဟိုတော်တော်ကိုကြီးလုံးလို့တဲ့ဟင်တော်တော်ကိုပင်ပန်းလုံးလို့စက်ကူလေးမှာတစ်တုံညဆိုတော့တစ်30လောက်ထားဟုတ်တယ်နော်ကိုကလည်းငါးပြားပြီးအသိ20ဆို ဖိတ်လည်းဖိတ်နိုင်တယ်စင်လည်းစင်နိုင်တယ်အဲ့တော့သူ့စူစည်းအားကိုလည်းပြတော့အားဖြင့်တစ်တုံညတကြဆိုလုံးထားတာထင်တယ်ဟင်ဟုတ်ကလားအဲ့တော့တကြဆိုဒီမှာငါးရာသီအစိ20ကိုစားပြုထားတာမဟုတ်ဘူးလားတစ်ရာငါးရာသီအစိ200ထင်တယ်ဟဲ့ဟုတ်ကလားငါးရာသီအစိ2000ကောင်းပြီးတော့ဟုတ်ကလားအဲ2000ကောင်းပြီးတော့ဗျာဟုတ်ကလားနှစ်သိန်းကောင်းပြီးတော့ဗျာတပေါင်းညခင်ဗျာအဲလှုပ်လာအောင်မယ်ခင်ဗျာ ငါးပြားစီသိန်း20ကောင်းပြီရင်တသိန်းဟဲ့တသိန်းရလို့ပြီးကြရှိသလားဒီသိန်း20ကောင်းပြီတဲ့နေရာဟိုမှာတသိန်းလို့သွားဖြစ်တာတင်နေဟိသူစည်းမှုရဲ့အာသွားသွားပြတယ်တင်နေဟိဟုတ်ကလားဟိအဲ့တော့ငါဟိုတသိန်းဆိုဒီမှာငါးပြားစီသိန်း20ကိုပြောတာမဟုတ်ဘူးလားဟုတ်ကလားဗျာဒီအဲ့တော့ပထမငါးပြားစီဒီဒီတသိန်းကိုလည်းသူတောင်းယူတယ်ထင်တယ်သူရဲ့အခြေခံကောင်းဖြစ်နိုင်မလားအစိပ်ပိုင်းကော တပေါင်းကိုကောတထောင်ကိုကောတရာကိုကောတစ်ဆယ်ကိုကောတကြကိုကောအဲငါးပါးပြီးတတိယပါဟာသူသိမှုကြောင့်လေတကယ်လို့မသူပဲနဲ့ဟိုတတိဟိုတတိဆိုရင်တော့ငါးပြားဟာငါးပြားပဲနေမှာပဲဟုတ်ကလားဟုတ်ကလားဗျာအဲ့တော့ဒီငါးပြားပြီးတတိကြောင့်သူကနေပြီးသူသိလိုက်တဲ့အခါဟောသူငါးပြားပြီးသိမ့်30ပြည့်တာပဲတသိန်းလို့ပြောလို့ရဟုတ်ကလားဟင် တသိန်းလို့ပြောလို့ရတယ်တို့ဒီမှာလဲဒီတတိတလုံးကိုငါးပြားသည့်တပိနဲ့ပဲတွက်စီတာမှာဟုတ်ကလားတတိအားပြည့်တဲ့နေရာတို့ခန္ဓာဖြစ်စဉ်ကိုတင်ပြီးကြပြီးဖြစ်ပြမြင်သွားရင် တကြတော့ဖြစ်တာပဲလေဒါတော့ဒီတတိမဟာလေးတွေနဲ့ပဲမဟုတ်ဘူးလားပထမနေရာစားခဲ့တဲ့ဝင်တယ်ဆိုတဲ့မှတ်ချက်ကလေးတစ်ချက်ကစားတာမဟုတ်ဘူးလားဟုတ်ကလားဗျာဟင်ဟုတ်ကလားဗျာဒီဟာနေပြီးတော့ထိတာကဘယ်လိုသိတာကဘယ်လို ထိတာလေးနဲ့ပြီးတာလေးအကြောင်းကိုကိုရှုွက်ထဲကနေပြီးတိတိပါပါကွဲကွဲပြားပြားမြင်သွားပြီဆိုရင်တို့ဘယ်နဲ့တို့ဖယ်တဲ့နေရာတော့ရောက်ပြီတဲ့ဟင်ဝိပဿနာညာဖယ်တဲ့တို့တောင်းမယုံနိုင်ဘူးလားတကယ်လို့ဒီတိုင်းသာအမှကလေးမအမှမအမှမမအမှဘာလုံးလုံးဆက်ချင်နာရည်တွင်လေငါးပြားသိလေးလေးတွေးတဲ့နေရာကကောက်လိုက်လို့ဟောငါးခွဲပြတ်တဲ့နေရာရောက်လို့ မဲ့တစ်ချိန်ကြလို့သောတာပန်ဖြစ်ရင်တို့ဘယ်နဲ့တော့အရိယာဘတ်ကိုတော့ຢာသွားပြီတင်တယ်ဟိဟိဟိနှမဲကြရင်ထောင်မိတင်တယ်ဟိသုံးမဲကြရင်ပေါင်းပေါင်းပြပြဖြစ်နေမလားအဲလေးမဲကြလို့ကတော့တို့ဘဝကာမအပါရအကုန်လုံးသာသိနေတယ်တသိဖြစ်နေမလားဒါပဲကသွားမှာတော့ဟိဒီတမတ်ကပြောပါဗျာဩဗျာခမငါးပြားပဲဩဗျာဟင် ဟုတ်ကလားဗျာအဲ့တော့တို့အဲ့ဒီငါးပြားစီလေးပြီးခုနပထမဆုံးငါးပြားပြီးလက်ဖက်ဝယ်လို့ရပါလားမရပါဘူးထင်ရဝယ်လို့ရပါလားမရဘူးဟင်ဟင်ဒါရင်ခမည်းတော်ဘယ်လိုပြောအောင်လို့တန်ဖိုးရှိသောတန်ဖိုးမဲ့လို့ပြောဟုတ်တယ်တန်ဖိုးတော့ရှိတယ်ဘာမှဝယ်လို့မရရင်တန်ဖိုးမဲ့ပဲပြောအောင်ပါပဲဟုတ်ကလားဗျာအဲ့ဒါလေးဟောခုသိန်း20ကိုဖာလာအိတ်ကြီးနဲ့ထည့်ထားဆုံးလို့ဟုတ်ကလားခမည်းတော်ထားမတတ်လို့ဖြစ်စေဟင် ရင်သိမ့်တဲ့နေရာမှာထားလို့ဖြစ်ပြီအဲ့ဒီပထမဆုံးငါးပြားစီလေးဖိတ်တင်ပြီးကြောက်ထွက်သွားတယ်ဟုတ်ကလားဒီလိုဆိုရင်သူတသိန်းလို့ပြောလို့ရပါလားတသောင်းလို့ကောဟိုငါးပြားစီလေးတသိရောတာပဲဗျတထောင်လို့ကောတရားလို့ကောဟိုငါးပြားစီလေးတသိရောတာမဟုတ်ဘူးလားဟင်ဩတသိန်းပြောမရခြင်းဒီပါစေတသောင်းတော့ရသင့်တာပါပဲဟင်ဟိုတသောင်းမရခြင်းဒီကတထောင်တော့ပြောသင့်တာပဲ နင်အာတထောင်မရခြင်းလေတရားလောက်တော့ရပြင်ပါပဲအဲတရားမရခြင်းတွေရ30လောက်တော့အင်းတိုင်းတရားလောက်တော့ရအောင်ပါပဲကိုရကိုရတယ်အာဟုတ်ပဲမင်းလို့မရပါလားပြန်တွဲကြည့်ကိုတောင်ကိုတောင်ကိုရာကိုသေးကိုကြကိုသနာလားဟုတ်ငါသာသိသူတစီရောတာအကုန်ကိုဂျုံဂျုံမောက်ခုတ်တယ်ဟင် ဒီလိုဆိုငါးပါးပိဋိတမိုးဘယ်လောက်ကြီးတော့တို့ပြောလို့ကြီးတယ်ပြောတာပါသူတို့တော့ကြီးဟာမတူပါဘူးတို့ငါးပါးပိလေးပဲဆိုဒီခန္ဓာတွေ့လေကြော်သွားတယ်ဟင်ဟင်တို့ဆုံးကြောင်ခွေးကြတဲ့တွေ့ဘူးလားကောက်လားဘယ်လိုဗျာဒီကောက်လားဆုံးကြောင်ခွေးကြတဲ့မှာဟင်ဟိုစမ်းကနေလက်ဖိတ်ွက်နာလည်းတွေ့ထင်းတယ် ကောက်လားဟုတ်ပါမလားဟင်ဟုတ်ပါမလားဒါတွေသူတော့မယုံမောင်းများဒီလောက်ကောက်ရင်တော့ခုဘယ်နဲ့တုံးဟေးဘယ်လောက်ဆုံးပြီဘလို့ထောင်းလားဟင်ထောင်းလားဟောဗျဟောဗျကောက်တယ်လေပြောသေးဟောဗျဟင် အာအိပ်ပေါ့လုံးကလေးပဲကွာဟိုမင်းနေမှာပါကွာဟေ့ဒိုနောကာတွေပေါက်သလားဟာသူတို့လည်းပေါက်တာပဲဟောဗျာဟောဗျာဒီဝိပါဒသမထဟဲ့ဝိပဿနာညာဟဲ့မဲ့ဟဲ့ဖူဟဲ့လိုက်ဖို့လူသလားဒီအမှတ်တွေမှာရင်မှတ်တတ်နဲ့သူ့အမှတ်ဟိုပြည့်တဲ့နေရာတတ်နေရာကြ ဖယ်နေရာဖယ်ထောင်နေရာထောင်တောင်းနေရာတောင်းသိနေရာသိဆိုသူသွားတာထင်တယ်ဟဲ့ဟုတ်ကလားဒါကိုပဲတို့စာလို့မဲ့ခင်လို့သုံးတာဗျဟုတ်ကလားအဲ့တော့ဒီအမှတ်ကလေးတွေနဲ့ပဲသွားနေရမှာထင်တယ်ဟုတ်ကလားဟင်သမထဖြစ်ကျင်တော့ကဒီအမှတ်ကလေးတွေသွားမှာထင်တယ်ဟုတ်ကလားဝိပါဒနာဖြစ်ကျင်တော့ကဟုတ်ကလားဝိပါဒနာညာဆယ်ဖြစ်တသင်ပြီးတသင်တက်ကျင်တော့ကဟင်ဒီအနေမဲ့ဖိုးကူးကျင်တော့က ဒီမှကလေးနဲ့ပဲသဘောပေါက်ပလားဟင်ဒါပြင်မက်ကင်နေပွားတာပါမလားဟင်တို့မှတ်နေတဲ့တတိလေးတစ်လုံးကိုတန်ဖိုးမရှိဘူးလို့ထင်ပါသို့လို့ဟုတ်ကလားဒီကနေ့မက်ကင်ကြောင်းနဲ့ပြောတာဟုတ်ကလားဟင်ဟင်ယောဂီတို့ဘက်ကလှုပ်ဖို့တာဝန်ယောဂီတို့တာဝန်ဟုတ်ကလားဟင်လမ်းပြင်ပြီးရင်တော့တို့ရင်တင်ဖို့ပဲလိုတော့တာကိုကွအေးဒါမို့တို့ဒါဒီစကားလေးပြောတာကဲနာကြစို့ သာ